အခန်းကြီး16အငယ်1မှ8ထိုနောက်အာဗျံသည်အသက်69နှစ်ရှိသောအခါသာရဖျားသည်အာဗျံအားထင်ရှားတော်မူ၍ငါသည်အနန္တတကုရှင်ဘုရားသခင်ဖြစ်၏ငါရှိမှတွာလာ၍စုံလင်ခြင်းရှိလောငါ၏ဗြိဉ္ဉ်ကိုတင်နှင့်ငါပြုမိတင့်ကိုငါအလွန်များပြားစေမည်ဟု မိန်တော်မူ၏အာဗျံသည်လည်းပြတ်ဝတ်လျင်ဘုရားသခင်ကငါပြုသောဗြိဉ္ဉ်သည် င်၌ရှိ၏သင်သည်လူမျိုးအများတို့၏အဖဖြစ်လိမ့်မည်နောက်တဖန်သင်အမိကို အာဗျံဟု မခေါ်ရသင်အမိကို အာဗျံဟံဟုခေါ်ရ၏အကြောင်းမူကားငါသည်သင်ကိုများစွာသော လူအမျိုးတို့၏အဖအရာ၌ခံထားပြီငါသည်သင်ကိုအလွန်ပွားများစေမည်သင်အားဖြင့် လူအမျိုးမျိုးတို့ကို ဖြစ်စေမည်သင်၏အမျိုးအနွယ်၌လည်းရှင်မြင်ဖြစ်ရကြလိမ့်မည် ငါသည်သင်၏ဘုရား၊သင့်နောက်၌သင့်အမျိုးအနွယ်၏ဘုရားဖြစ်မည်ဟုသင်နှင့်သင်၏အမျိုးအနွယ်အစဉ်အဆက်တို့၌ငါပဋိညာဉ်ကိုထာဝရပဋိညာဉ်ဖြစ်စေမည်။သင်သည်ယခုဧည့်သည်ဖြစ်၍နေသောပြည်တည်းဟူသောခါနာန်ပြည်တရှောက်လုံးကိုသင့်အား၎င်း၊သင့်နောက်၌သင်၏အမျိုးအနွယ်အား၎င်းအစဉ်အမြဲအပိုင်ပေးမည်။သူတို့၏ဘုရားလည်းငါဖြစ်မည်ဟု မိန့်မြွက်တော်မူ၏။ အငယ်9မှ14တပံဖျားသခင်ကတို့ဖြစ်၍တင်နှင့်တကွတင့်နောက်၌တင်အမျိုးနွယ်အစဉ်အဆက်တို့သည်ငါဤဗြိဉ္ဉ်ကိုစောင့်ရှောက်ရကြမည်တင်နှင့်တကွတင့်နောက်၌တင်ဤအမျိုးနွယ်သည်ငါရှိမှစောင့်ရှောက်ရသောငါဤဗြိဉ္ဉ်ဟုမူကားတင်တို့တွင်တားယောက်ျားတိုင်းအယေပြားလှီးမင်္ဂလာကိုခံရမည်အယေပြားလှီးမင်္ဂလာသည်ငါနှင့်တင်တို့ပြုသောဗြိဉ္ဉ်ဤလက္ခဏာ သက်သေဖြစ်ရလိမ့်မည်။သင်တို့အမျိုးအစဉ်အဆက်တို့၌သားယောက်ျားတိုင်းကိုအိမ်၌ဖွာသောသူဖြစ်စေ၊ကိုအမျိုးမဟုတ်တပန်းအမျိုးသား၌ငွေနှင့်ဝယ်သောသူဖြစ်စေအသက်ရှိရမြောက်လျင်အယေပြားလီမင်္ဂလာကိုခံရမည်။ကိုအိမ်၌ဖွာသောသူကိုငွေနှင့်ဝယ်သောသူအယေပြားလီမင်္ဂလာကိုခံရမည်။ငါပရိညင်သည်လည်းတင်တို့၏အသား၌သာဝရပရိညင်ဖြစ်လိမ့်မည်။အယေပြားမလီ ။အေပြားလှီးမင်္ဂလာကိုမခံသောသားယောက်ျားများကိုသူ၏အမျိုးမှပယ်ရှင်းရ၏။ထိုသူသည်ငါပရိညင်ကိုဖျက်လေပြီဟု အာဗြဟံအားမိန့်တော်မူ၏။အငယ်15မှ22တပန်းဖျားသခင်ကတင်းမယားစာရဲကိုမူကားစာရဲဟူသော အမည်ဖြင့် မခေါ်ရစာရာဟူသော အမည်ဖြင့်ခေါ်ရ၏ သူ့ကိုငါကောင်းကြီးပေး၍သူ့အားဖြင့်လည်းတင့်အားသားကိုပေးမိအကယ်စင်စစ် သူ့ကိုကောင်းကြီးပေး၍သူသည်လူအမျိုးမျိုးဖြစ်လိမ့်မည်သူ၏အမျိုးအနွယ်၌လည်းအပြည်ပြည်သော ရှင်မြင်ဖြစ်ရကြလိမ့်မည်ဟု အာဗြဟံအားမိန်တော်မူ၏ထိုအခါအာဗြဟံသည်ပြတ်ဝတ်လျက်အသက်တရာရှိသောသူသည်သားကိုရလိမ့်မည်လောအသက်90ရှိသောစာရာသည်သားကို ဘွားလိမ့်မည်လောဟုရေလျက်စိတ်နှလုံးထဲမှာအောင်းမေ့ပြီးလျင်ဣရှမေလသည်ရှေ့တော်၌အသက် ရှင်ပါစေသောဟုဘုရားသခင်ကိုလျှောက်သောအခါဘုရားသခင်ကသင်ဤမယားစာရာသည်သင်အားတားကိုဖွာလိမ့်မည်ထိုတားကိုဣဇက်အမည်ဖြင့်မှဲ့ရမည်သူ၌၎င်းသူနောက်မှသူ၏အမျိုးအနွယ်၌၎င်းငါ၏ဗြိဉ္ဉ်ကိုထာဝရဗြိဉ္ဉ်ဖြစ်စေမည် ဣရှမေလအမှု၌ကားတင်းစကားကိုငါနားထောင်၏သူကိုငါကောင်းချီးပေး၏သူအနွယ်ကိုတိုးပွားစေ၍သူကိုအလွန်များပြားစေမည်သူသည် မင်းသား၁၂ပါးတို့၏အဖဖြစ်လိမ့်မည်ကြီးသောလူမျိုးဖြစ်စေခြင်းငှာလည်းငါပြုမည်သို့တော်လည်းနောင်နှင့် ချင်းချက်သောအချိန်တွင် စာရသည်တင်အားဖွာလက်တန်သောသားဤဆက်၌ငါ၏ဗြိဉ္ဉ်ကိုငါတည်စေမည်ဟု မိန်တော်မူပြီးလျှင်မိမွတ်တော်မူသံငြိမ်၍ဘုရားသခင်သည် အာဗြဟံထံမှတက်ကြွတော်မူ၏အငယ်23မှ29အာဗြဟံသည်လည်းတာဣရှမေလမှစ၍ကိုအိမ်၌ဖွာသောသူအပေါင်းကိုငွေနှင့်ဝယ်သောသူအပေါင်းဒီဟုသောအာဗြဟံအိမ်နှင့်ဆိုင်သောယောက်ျားအပေါင်းတို့ကိုယူ၍ဘုရားသခင်မိန်တော်မူသည့်အတိုင်း တနေ့ချင်းတွင်အရေဖျားလှီးမင်္ဂလာကိုပေးလေ၏။အာဗြဟံသည်ကိုယ်တိုင်အရေဖျားလှီးမင်္ဂလာကိုခံသောအခါအသက်ကိုးဆယ်ကိုးနှစ်ရှိ၏။သားဣရှမေလသည်အရေဖျားလှီးမင်္ဂလာကိုခံသောအခါအသက်တဆယ်သုံးနှစ်ရှိ၏။တနေ့ချင်းတွင်အာဗြဟံနှင့်သားဣရှမေလသည်အရေဖျားလှီးမင်္ဂလာကိုခံလေ၏။သူ၏အိမ်၌ဘွားသောသူတပါးအမျိုးသား၌သူ၏ငွေနှင့်ဝယ်သောသူ၊သူ၏အိမ်နှင့်ဆိုင်သော ယောက်ျားအပေါင်းတို့သည်သူနှင့်အတူအရေဖျားလှီးမင်္ဂလာကိုခံကြလေ၏။